ခန်းကြီး73အငယ်1မှ8အေဖရင်ဒီနှုတ်မွဲ့သောအခါသူတပားကြောက်လန့်တတ်၏သူသည်ဣဒရေလအမျိုး၌မြင့်မြတ်၏နောက်တဖန်ဘာလဖျားအားဖြင့်ပြစ်မှားသောကြောင့်တည်၏ယခုမှအထက်ထက်ပြစ်မှား၍ကိုဉဏ်ပညာအားဖြင့်အရေသွန်းသောငွေရုပ်ထုဆရာသမားလှုပ်တတ်သောရုပ်ထုဆင်းသူများကို ကိုအဖို့လှုပ်ကြ၏လှုပ်ပြီးမှရစ်ပူဇော်သောသူသည် နွားတငယ်ကိုနမ်းစေဟုဆိုတတ်ကြ၏ထိုကြောင့်သူတို့သည်နန်းနှင့်မိုးတိမ်ကဲ့သို့၎င်းစောစောကွယ်ပြောက်တတ်သောနှင်းကဲ့သို့၎င်းကောင်းနယ်တလင်းမှ လေပွေတိုက်သွားသောဖွဲကဲ့သို့၎င်းမိဘိုတဲကထွက်သောမိโกကဲ့သို့၎င်း ဖြစ်ရကြလိမ့်မည်တို့ရတွင်ငါထာဝရဘုရားသည်တင့်ကိုအေဂရုပြည်မှကယ်နှုတ်သောတင်ဤဘုရားသခင်ဖြစ်၏ငါမတပါအခြားသောဘုရားသခင်ကိုတင်မတိပြီ ငါမှတပါကယ်တင်နိုင်သောသခင်မရှိ အလွန်တွေးချောက်သောအရာကြီးဟုသောတော၌ပင်တင့်ကိုငါသိပြီကျက်စားရအရာ၌ဝါပြောစွာစားရကြ၏ဝါသောအခါဝါကြွားသောစိတ်ရှိ၍ငါကိုမေ့လျော့ကြ၏ထိုကြောင့်သူတို့၌ငါသည်ရှင်တိကဲ့သို့ဖြစ်မည်လမ်းနားမှချောင်းသောကြက်တစ်ကဲ့သို့သူတို့ကိုချောင်းမြောမည်သားပြောက်သောဝမကဲ့သို့သူတို့ကိုငါစည်းကြို၍သူတို့နှလုံး၌ဖုံးသောအမေးကိုဆုပ်ဖဲ့မည် ရှင်သေးမှကဲ့သို့တွေ့သောအရပ်၌ပင်ငါကိုက်စားမည်။တောသားရဲဖြစ်၍အပိုင်းပိုင်းဆွဲဖြတ်မည်။9အိုဣသရေလ၊သင့်ကိုကယ်တင်နိုင်သော အရှင်ငါ့ကိုသင်သည်ဆန့်ကျင်ဘက်ပြုသောကြောင့်အကျိုးနည်းရှိ၏။သင်၏ရှင်ဘုရင်သည်အဘယ်မှာရှိသနည်း။သင့်နေရာမြို့ရှိသမျှတို့ကိုကယ်တင်ပါစေသော။10သင်၏တရားသူကြီးတို့သည်အဘယ်မှာရှိကြသနည်း ရှင်ဘီရင်နှင့်မင်းများကိုပေးပါဟုတင်တောင်းသောကြောင့်ငါအမျက်ထွက်၍ရှင်ဘီရင်ကိုပေးပြီးတဖန်ပြင်းစွာအမျက်ထွက်၍ရှင်ဘီရင်ကိုပယ်ရှားပြီးအေဖရင်ပြုသောဒုစရိုက်ကိုငါထုတ်ထား၍သူ၏အပြစ်ကိုတုံမိပြီးသူသည်တားဖွာသောမိမကဲ့သို့ဝေဒနာကိုခံရခြင်းနီးပြီးမိုက်သောအမျိုးသားဖြစ်၏တားဖွာရာဝမ်းဝါ၌ကြာမြင့်စွာ နေပါသည်တကား သူတို့ကိုမရဏနိုင်ငံတကူမှငါကယ်လွှတ်မည်။တေမင်းလက်မှလည်းရွေးမည်။အိုတေမင်းတင့်ကိုကာလနာဆွဲစေမည်။အိုမရဏနိုင်ငံတင်၌ဖြစ်စည်းသောဘေးကို ရောက်စေမည်။နောင်တရမည်အကြောင်းကို ပမာဏမပြု။အငယ်၅မှ၁မိမိညီကိုတို့တွင်အတီးများစွာတီးတတ်တော်လဲအရှိလေလာလိမ့်မည်။သာရဖျား၏လေသည်တောမှလာ သူ၏စမ်းရည်တွင်ကိုခန်းချောက်စေသဖြင့်ရေပြတ်လိမ့်မည်ဘန္တာတိုက်၌ရှိသည်မြသောတစားအကောင်းမြတ်တို့ကိုရန်သူ လူယူလိမ့်မည်ရှမာရိမြို့သည်မိမိဖျားသခင်ကိုပုန်ကန်သောကြောင့်ပျက်စီးလိမ့်မည်မြို့သားတို့သည်ဓာအဖြင့်လဲ၍တည်ကြလိမ့်မည်သူငယ်တို့သည်မြေပေါ်မှဆောင်းဖွက်ခြင်းကို၎င်းကိုဝန်ဆောင်သောမိမတို့သည် ဝန်ခွဲခြင်းကို၎င်းခံရကြလိမ့်မည်